စာပေကလက်ကလေးလို့ခေါ်တယ်ဂျိုင်းကြပြောတာရုပ်ဆင်းအင်္ဂါတွေလည်းပဲပြက်လာတယ်တဲ့အရင်ကနတ်သမီးဆိုလို့ရှိရင်16နှစ်အရွယ်တဲ့ဘယ်တော့မှမကြီးဘူးတဲ့နတ်သားဆိုလို့ရှိရင်လည်းပဲအသက်20အရွယ်တဲ့ဘယ်တော့မှမကြီးဘူးတဲ့အမြဲတမ်းနှုတ်ပြူနေတာတဲ့အဲ့ဒီသုတေဂာနိဒေဂာနိပြီဆိုလို့ရှိရင်တဖြည်းဖြည်းရုပ်ရည်တွေအိုမင်း ယိုရွဲလာပြီးတဲ့အခါကျတော့မလမပတွေဖြစ်ကုန်ပြီတဲ့အစင်းချိုးတဲ့အစင်းပြက်လာတဲ့ဒုပ္ပဏိယခောတိအဲ့ဒီခொနှစ်ရက်မှာဆိုလို့ရှိရင်ဘလောက်ကောင်းလာတဲ့နတ်ဘုံမိမှစမ်းပြီးတော့ဘလောက်ကောင်းလာတဲ့နတ်သားနတ်သမီးတွေနဲ့ပျော်စမ်းပြီးနေရပေမဲ့ဘလောက်ตายရတဲ့နန္ဒနေနန္ဒဝဥယျာဉ်ဖာရုဒကဥယျာဉ်နေမှာပျော်ဝဲစားထွက်ရပေတဲ့ လုံးဝမပြောဘူးတဲ့အမြဲတမ်းမှိုင်တွေးပြီးတော့ပြင်းရည်နေတော့တာပဲညှင်းငွေနေတော့တာပဲတဲ့အဲ့ဒီအချက်၅ချက်ဟာနတ်တို့ရဲ့ပုပ္ပနမိတ်တဲ့ပုပ္ပမသေးမီရှိဖို့ကနမိတ်သေမယ်လို့သိမှတ်ကြောင် လက္ခဏာများတဲ့ပုပ္ပနမိတ်ဘယ်နှချက်တော့၅ချက်နော်ပါပါပါလိုက်နော် မပြောင်းမွေဘူးတဲ့အဲ့ဒါဘုန်းကြီးတို့ငငယ်ကညဝါခေါ်တဲ့မာတိကဓာတုကထာအဲ့ဒါတွေတက်ရဆိုရတဲ့အခါမှာဆရာတွေကရှေးဆရာတော်ကြီးတွေရေးသွားတဲ့ဆောင်ပုဒ်ကလေးတွေချပေးလို့မလို့ရထားတယ်နဝနပန်ညှိုးနွမ်းလေတာလက်ကလေးကြချွေးများอยู่က အစင်းလဲချို့နတ်တို့ပုံမှာပျော်နိုင်မှုမမြူးငါအင်္ဂါတဲ့ဒါပုဗ္ဗနမိတ်၅မျိုးခြားပင်ရမယ်ထမရနော်ရပါမလားဟမ်ဆိုနဝနပန်းညွန်ွန်လေတာလက်ကတိကြာချွေးမြယူဟာနဝနပန်းညွန်ွန်လေတာ လက်ကတိကြချွေးများယူပါသို့အစင်းလေချို့နတ်တို့ဘုံမှာ ပျော်နိုင်မှုမမြူငါအင်္ဂါအစင်းလဲချို့နတ်တို့ဘုံမှာပျော်နိုင်မှုမမြူငါအင်္ဂါဆို ပန်းညှိုးနွမ်းလေတာလက်သတိရချွေးမြယူကအစင်းလေချို့နတ်တို့ဘုံမှာပြောနိုင်မှုမမြူငါအင်္ဂါ တို့ရဲ့သေမဲ့ပုပ္ပနမိတ်ဘယ်နှခုပါပါပါလိမ့်မလဲအဲ့လိုဆိုရင်တော့ငါဟာဖြင့်9ရက်အတွင်းမှာသိရတော့မှာပဲဟုတ်ကလားဒီတော့နတ်တွေမှာတော့ သေဖို့ရာရှစ်ပြေးနိမိတ်၅မျိုးရှိတယ်လူပြေလူတွေမှာတော့သေဖို့ရာရှစ်ပြေးနိမိတ်ဘယ်နှခုရှိတော့တခုမှမရှိဘူးလူမမာမြသေမဲ့ကြံလို့ရှိရင်နရွက်တွေနောက်လန်းလာတယ်နှာခေါင်းလည်းလန်းလာတယ်တွေးရလည်းဆုတ်လာတယ်အဲ့ဒါပုပ္ပနိမိတ်ပေါ့မဟုတ်ဘူးလားနိဗ္ဗာန်လန်းလာပြီဆိုလို့ရှိရင်တော့အဲ့ဒါစိတ်ချပြီရောတဲ့အဲ့လိုဆိုတာပဲအဲတရားကလည်းသူ့မှာဒီပုပ္ပနိမိတ် ငါးပါးထင်နေတော့ငါခုနှစ်ရက်အတွင်းသေတော့မှာပဲပြီးတော့စိတ်ဆင်းရဲလူပြေတုန်းကလည်းကောင်းမှုကောင်းတာတွေပြုခဲ့တဲ့နတ်တွေရောက်တဲ့အခါကျတော့လည်းဖရာတရားမြဲလို့ကောင်းမှုကောင်းတာပြုမြဲတဲ့နတ်တွေထုံးစံကတော့ငါသေလို့ရှိရင် ကောင်းရာဒုက္ခတိရောက်မှာပဲလို့သူတို့သိတယ်။ဘာကြောင့်လဲဆို ကောင်းမှုကုသိုလ်တွေပြုလို့အဲ့ဒီနတ်များကတော့မဆင်းရဲပါဘူးတဲ့။ဒါပေမဲ့ နတ်ပြည်ရောက်လဲမကောင်းမှုအကုသိုလ်တွေများနေတဲ့နတ်တွေကတော့သိရင်တော့ဒုက္ခတိဘဝရောက်ပါပဲဆိုပြီးတော့ဆင်းရဲတယ်တဲ့အခုတရားကတော့ကောင်းမှုကောင်းတာပြုပြီးတော့ဖရာတရားတန်ကအမှန်တန်ကြီးညိုတဲ့ပုံကိုဖြစ်တဲ့အတွက်သူသိလို့ရှိရင်တော့ကောင်းရာသူဂတိရောက်မှာမဟုတ်ချပါပဲတဲ့သို့တော်လည်းပဲအခုလက်ရှိစည်းစိမ်ကို तू မစွန့်ရဘူးမစွန့်နိုင်ဘူးဖြစ်နေတယ်တဲ့ဒီစည်းစိမ်ကြီးကို ဝေဇယန္တနန္နကြီးတို့ပန္နုကပလာကြောက်ဖြာကြီးတို့ပန္နုကပလာကြောက်ဖြာကြီးဆိုလို့ရှိရင်တရားမင်းတက်ထိုင်လိုက်လို့ရှိရင်ဘလောက်ပြော့ဤအရသာရှိသလဲဆိုလို့ရှိရင်တက်ထိုင်လိုက်တယ်ဆိုလို့ရှိရင်တရားမင်းဟာကြောက်ဖြာကြီးတဲ့ကြောက်ဖြာဆိုမဲ့ကြောက်ဖြာတော့မဟုတ်အဲ့ဒီကြောက်ဖြာကြီးတဲ့ဣပြီးဝင်သွားလိုက်တာခါထိကြရောတဲ့မဲဒီကဆိုဖာတွေတဲ့ကောင်းပုံရတယ်နော်ဒီဆိုဖာတွေတဲ့နူးညံ့ပုံရတယ်ခါထိပါတယ်ဒါကြောင့်မို့ ကြားဘူးတယ်မဟုတ်လားအင်းတရားမင်းပန္တုကပလာမြကြောက်ဖြာတင်းမိကောဆိုတာကြားဘူးလားမြပြမြကြောက်ဖြာတင်းတယ်ဆိုတာထိုင်လို့လဲခွက်မဝင်တော့ဘူးတဲ့တင်းတင်းကြီးဖြစ်နေတာတဲ့အဲ့ဒီခါကြလို့ရှင်တော့လူပြေကြည်ကြောတဲ့လူပြေမှာဘာတစုံတစ်ခုထူးထူးခြားခြားဖြစ်နေပလဲအဲ့ဒါကြောင့်ငါကြောက်ဖြာတင်းတာပဲဆိုပြီးတော့အဲ့ဒီဖြစ်နေတဲ့ပြဿနာသွားရှင်းပေးလိုက်လို့ပြီးမှပဲဗန္ဓုကလကမလာမြတ်ကြောက်ဖြာဟာ ငโกအတိုင်းပြန်ဖြစ်ပြီးတော့သွားတယ်တဲ့ပွဲတယ်များဇပွဲတယ်များရှေ့ကပြောကြတယ်လေအခုတော့မသိပါဘူးပန္တုကမလာမြတ်ကြောက်ဖျားတင်းလို့ဘလို့ငါတရားမင်းလူပြေဆင်းလိုက်အောင်မယ်ဆိုတာလေကြားဘူးလားအခုလည်းဒီလိုပဲပြောလားမသိဘူးနော်နောက်ဧရာဝန်စင်ကြီးဆိုတာကလည်းအကြီးတဲ့အမှန်တန်လိမ့်ပါတယ်တဲ့ထားကြပါစို့လေအဲ့ဒီကတရားစည်းစိမ်တွေကို သူစွန့်ရမှ ကြောက်လို့စိတ်ဆင်းရဲနေတာစိတ်ဆင်းရဲနေတော့ မြတ်စွာဘုရားစီသွားပြီးတော့စိတ်သက်သာရာရာရေးတရားလျှောက်ထားမှပဲလို့အကြံဖြစ်တယ်သို့တော်လည်းပဲလူကကြောက်နေတော့အကုန်လုံးတွေးကြောက်နေတာဖြစ်တော့ဘုရားထံဆင်းကရမှာလည်းပဲကြောက်နေဟောလူကကြောက်နေဟုတ်ပေါ့တရားတရားကြောက်တာပါနော်တရားကြောက်နေတော့သူကဘုရားထံဆင်းကဖို့ရလည်းပဲကြောက်နေ မြတ်စွာဘုရားဘယ်မှာသတင်းသုံးတော့ဒီအချိန်လို့ကြည်လိုက်တဲ့အခါကျတော့ရာဇကြုတ်ပြည်ရဲ့အရှိအမ္ဘတန္တဆိုတဲ့ရွာအဲ့ဒီရွာရဲ့မြောက်ဘက်မှာရှိတဲ့ဝေဒိယကတောင်တောင်နှလုံးကြားမှာအဲ့ဒီတောင်နှလုံးကြားကိုဂူလုတ်ထားတယ်ဂူလုတ်အဲ့ဒီဂူထဲမှာအထက်မှာ သုဒ္ဓပရိကမ္မခေါ်တဲ့အင်္ဂလိပ်တွေဘာတွေနဲ့ကြာကြာနာနာလိမ်ကြံပြီးထားကိုယ်လည်းပဲတကားတွေတက်လက်ရနေတက်နေထားလို့နေချင်းစပွဲပါဝိရိယကတောင်ရဲ့တောင်နှလုံးကြားကအဲ့ဒီကူမှမြတ်စွာဘုရားတရင်သုံးနေတဲ့ကူဘဝမှာနဘဲပင်ရှိတယ်ဒါကြောင့်မလို့အဲ့ဒီကူကိုနဘဲပင်ကူလို့ဒီလိုခေါ်တယ် ပါဠိကအိန္ဒသာလအိန္ဒသာလဆိုတာနဘဲပဲဒါကြောင့်မလို့အဲ့ဒီကူကိုအိန္ဒသာလကူလို့ပဲသိကြတယ်အဲ့ဒီမှာသတင်းသုံးနေတယ်သွားပြီးမြတ်စွာဘုရားထံချင်းကပ်ပြီးတော့တရားစကားစိတ်ချမ်းသာရေးအတွက်လျှောက်ထားလို့တဲ့တက်ရမသွားရဘူးဒါနဲ့ပဲနတ်သဘင်တဲ့အကျော်အမော်ဖြစ်တဲ့ပင်စတိခကိုနတ်သားကိုခေါ်ရတယ်ပင်စတိကနတ်သား နတ်တပင်တွေမှာတော့သူကနာမည်ကြီးပင်စဆိုတာငါတဲ့တိခဆိုတာဥဇွန်ပင်စတိခဆိုတာဥဇွန်ငါငါကိုရှိတဲ့နတ်သူကအင်မတန်စောင်းတီးတော်တယ်တဲ့သူစောင်းတန်ကြပြီဆိုလို့ရှိရင်ဘယ်သူမှမနေနိုင်ဘူးအင်မတန်ตายရလို့တနေ့ပင်စတိခနတ်သားခေါ်ပြီးတော့အမောင်နတ်သားဒုမြတ်မြတ်စွာဘုရားထံချင်းကလူတယ်အဲ့တော့ဒုမြတ်မချင်းကခင် အသင်ကမြတ်စွာဘုရားအနည်းအပါမှသွားပြီးတော့စောင့်တီးပါအောင်ဆိုရီတီးပါအောင်အဲ့ဒါလိုတီးလို့မလို့မြတ်စွာဘုရားတစုံတရာမိန့်ကြားတဲ့အခါဆိုလို့ရှိရင်တို့များကိုချင်းကပ်ဖို့ရအခွင့်ပြုတဲ့အတိပဲပဲဒီအခါကျမှတို့များအကြောင်းကြပါတို့လာခဲ့ပါမယ်ဒီခါကျတော့မြတ်စွာဘုရားကိုလည်းလျှောက်ထားပါရှင်တော်မြတ်ဘုရားတရားမင်းကရှင်တော်မြတ်ဘုရားရဲ့ခြေတော်အစုံကိုရှိခိုးပါတယ်ဘုရားဒီလိုလဲလျှောက်ထားတယ်လို့မှားလိုက်ပါတယ်ဘုရား ယံမယမြတ်စွာဘုရားထံချင်းကပ်ပြီးတော့တရားစကားများနာကြားလိုပါတယ်လို့လျှောက်ထားပါလို့ဒီလိုမှာလိုက်တယ်။ဒါနဲ့ပင်စတိကနာတာလည်းစောင်းကိုပိုက်ပြီးတော့မြတ်စွာဘုရားနာမသွားမရောက်မရောက်ခင်တော့စောင်းကိုလွယ်သွားတယ်တဲ့။မဲကျန်ကန်ကဒါမြတ်သေးသေးချာချာဖွင့်နေလေ။ဘုရားထံမရောက်ခင်တော့စောင်းကိုလွယ်သွားတယ်တဲ့။ဘုရားနာရောက်တဲ့အခါကျတော့မြတ်စွာဘုရားနေတဲ့ အိန္ဒသာလလှိုင်သူရဲ့လှိုင်သူကကြောက်တုံးပေါ်ရှိမှာပေါ့လေနဘဲပင်ရဲ့ခြေရင်းကကြောက်တုံးပေါ်ပဲဖြစ်ပါလိမ့်မယ်အဲ့ဒီမှာထိုင်ပြီးတော့မှ လွယ်ထားတဲ့စောင်းကိုရခွင်နဲ့တွင်တင်ပြီးတော့ဘယ်ဘက်လက်နဲ့စောင်းပိုက်ပြီးတော့ညာဘက်လက်နဲ့စောင်းကိုတီးတယ်တဲ့စောင်းတီးတော့ဘာနဲ့တီးရဟောဒီတဲ့စောင်းတီးဘူးတဲ့လူတယောက်မှပါဘူးနဲ့တူတယ် စောင်းတီးတော့ဗာနဲ့တီးရဟမ်လက်ချောင်းနဲ့အဲ့ဒီမှာတော့ကျန်ကန်ကဖွင့်တယ်ဘယ်ဘက်လက်နဲ့စောင်းပိုက်ပြီးတော့တဲ့ညာဘက်လက်သေးနဲ့စောင်းကိုတီးတယ်တဲ့ဟောလက်သေးနဲ့မစောင်းတီးတာတော့သေချာကြက်ကြက်နဲ့ဒီကျန်ကန်ကဖွင့်ထားတယ်စောင်းရဲ့ပုံစောင်းကြိုးကဘာစောင်းအောင်ကဘာအပေါ်ကဖုံးထားတဲ့တေးကဘာညာနဲ့မလေးစုံနေတာပဲอืมဒါတရားအတွက်ဘာများအကျိုးသက်ရောက်လို့လည်းမသိပါဘူး သူ့ဆောင်းနာမည်ကဘုန်းကြီးကဗဟုသုတဖြစ်အောင်လဲပြောအောင်ဘေလူဝပန္ဒုတဲ့ဆောင်းနာမည်ကပင်စတိခရဲ့ဆောင်းနာမည်ကဘေလူဝပန္ဒုတဲ့ဘာလို့ဘေလူဝပန္ဒုခေါ်တယ်လဲဆိုတော့ဘေလူဝဆိုတာအုတ်ရှိပန္ဒုဆိုတာအဝါရောင်ဘေလူဝပန္ဒုဆိုတော့ဘယ်လိုအဓိပ္ပာယ်ယူမလဲအုတ်ရှိတိမဲ့အယောင်ပေါက်နေတာတဲ့အုတ်ရှိတိမဲ့လို့အဝါရောင်ရှိတဲ့ဆောင်းအိုးတဲ့ အဲ့ဒီဆောင်အိုးကြီးပိုက်လို့သူဘေလူကပန်သူဘုန်းကြီးကဒီဒီဒီအကြောင်းအရာလေးငငယ်ကလေးကသူကိုနည်းနည်းပါးပါးတီးဘူးခဲ့တာငငယ်ဆိုတာရှင်းနှစ်ကိုနှစ်သားလောက်ပေါ့လေရှင်းနှစ်ကိုနှစ်သားတော့အဲ့ဒီကလေးကစာစာဆိုစာမရွေးဖတ်လာတာဖတ်တော့စာအုပ်ပါးပါးလေးတစ်ခုတွေ့တယ်တွေ့တော့စာအုပ်ပါးပါးလေးကတရားစာအုပ်ကလေးဖြစ်နေတယ်တရားစာအုပ်ကလေးဖြစ်နေတော့လျှောက်ပြီးဖတ်တော့ အဲ့ဒီပင်စတိခပင်စတိခနတ်သားရဲ့စောင်းတခြင်းနေဟိုအဲ့ဒါဖွဲ့ကနှွဲကရေးထားတာရေးတာကတော့ဟိုထမရဲ့ကောင်းကောင်းသိတော့မသေးကြဘူးကောင်းကောင်းကြီးမမှတ်မိဘူးလွန်ခဲ့တဲ့နှစ်နှစ်လောက်ကပြန်လွန်တော်မူသွားတဲ့မစိုးရိမ်တက်ကအဘိဓဇာမဟာရထဂုရုပဋ္ဌာန်းဆရာတော်ကြီးလို့အောက်မိတာပဋ္ဌာန်းဆရာတော်လို့အောက်မိတာပဲသူကငငယ်ကတော့စာနှုတွေတည်ရေးတယ်သူစာတွေအင်မတန်နှုတယ်အဲ့ဒီမှာပင်စတိခကို ခေါ်ထားတာပစ္စတိခကိုတရားမင်းကခေါ်တာပဲဘယ်လိုဆိုထားသလဲဆိုတော့ပစ္စတိခရောင်တုံး၅ခုနှောင်ထုံးပြု၍ဗန္ဓုပိုင်နှင့်တရားမင်းဤထိုင်ရင်အပမြဲခစားတဲ့ပစ္စတိခမောင်နှတာတဲ့ဟောဒီလိုဆိုထားတယ်သူကအတိပ္ပယ်မဖို့ဘူးလား ရောင်တုံး၅ခုနှောင်ထုံးပြူ၍ဆိုတာပင်စငါတိခါကဥဆုံးဥဆုံးဆိုတော့လည်းပဲအထုံးပေါ်တယ်အဲ့ဒါကြီးပဲပြီးပြောတာပင်စတိခရောင်တုံး၅ခုနှောင်ထုံးပြူ၍ပန္ဓုပိုင်နှင်းဆိုတာပန္ဓုကမ္ပလာမြတ်ကြောက်ဖြာကိုပိုင်တတော်မူတဲ့တရားမင်းရဲ့အနည်းအပါးမှာစောင်းတိတိခစားရတဲ့မောင်ပင်စတိခနတ္တာလို့ဆိုလိုတာ ပင်စတိခရောင်တုံးငါးခုနှောင်ထုံးပြု၍ပန္ဓုပိုင်နှင့်တရားမင်းဤထံရင်ပါမြဲခါစားသည်ပင်စတိခမောင်နတာတဲ့အကောင်းလားအတိဘယ်ပေါ်တယ်နော်သူကအတိဘယ်ပေါ်တယ်ဟိုတုန်းကကြက်ထားတာတော့မဟုတ်ပါဘူးအဲ့ဒါလိုပဲမကြာခဏကောက်ဖိုင်နေအဲ့ဒါနှုတ်ထဲရောက်နေတာငငယ်ကဟာမြတဲပြောက်ခဲတယ်အခုထိမပြောက်ဘူးပြန်လဲရွတ်တာတော့မဟုတ်ပါဘူးရွတ်တာမဟုတ်ပြီမဲ့လို့အဲ့ဒါနှုတ်ထက်တက်နေနှုတ်တက်ဆိုတာနှုတ်တက်တယ်ဆိုတာအဲ့ဒါပြောတာကို အခုဘုန်းကြီးရွတ်တာ စိတ်နဲ့ရွတ်တာမဟုတ်ဘူးနှုတ်နဲ့ရွတ်တာစိတ်နဲ့ရွတ်တာနဲ့နှုတ်နဲ့နှုတ်နဲ့ရွတ်တာခြားနာတယ်သိရလားစိတ်နဲ့ရွတ်တယ်ဆိုတာကစဉ်းစားစဉ်းစားပြီးမှရအောင်တဖြည်းဖြည်းရွတ်ယူရတာနှုတ်နဲ့ရွတ်တာကနှုတ်တက်နေလို့နှုတ်တဲ့နှုတ်နဲ့ရွတ်တာကလေအိတ်နေလို့ထအရောက်တော့မှဒီတိုင်းပဲမဟုတ်လားစိတ်စိတ်ကပါတာမဟုတ်ဘူးနှုတ်ကသူ့လိုလိုသွားနေတာစဉ်းစားနေရတာမဟုတ်ဘူးအဲ့ဒါကိုနှုတ်တက်တယ်ခေါ်တယ် အဲ့ဒါကိုပါဠိကဝါစုက္ကဋလို့ခေါ်တယ်ဝါစဥက္ကဋဝါစာနှုတ်မှာဥက္ကဋတက်တယ်တဲ့ဝါစုက္ကဋနှုတ်တက်တယ်တဲ့ဒီလိုဆိုတယ်နှုတ်တက်တယ်ဆိုတာရနေတာ ပြောတာပါအဲ့တော့အဲ့ဒီကလေးကဒီပစ္စတိခကိုဘုန်းကြီးကသိနေတယ်သူရဲ့စောင်းတခြင်းတွေလည်းပဲသိသလောက်သိနေတယ်အဲ့စောင်းတခြင်းတွေကလည်းပဲသူကဒီနတ်သားက ဘုန်းကြီးစကလုံးတစ်လုံးစကလုံးတစ်လုံးအတိတ်ပဲပေါ်အောင်ပြောပြရစီနည်းနည်းတော့ခွင့်လွတ်ကြဒီနတ်သားကအချစ်ယူးယူနေတဲ့ပုံကိုချစ်ယူးယူနေတဲ့ပုံကိုဘာလို့ယူနေတာလဲလို့ဆိုတော့နတ်ပြည်မှာတိမ်ပရုဏမင်းကြီးဆိုတာရှိတယ်တိမ်ပရုဏမင်းကြီးဆိုတာလည်းပဲသဘင်တဲ့နတ်ပဲဇာတမနတ်ကြီးပဲနတ်ဇာတမကြီးနာမည်ကြီးပဲသူ့မှာချောပိလှပိဆိုတဲ့သမီးတယောက်ရှိတယ်နတ်သမီးတယောက်အင်မတန်ကိုချောတယ်နတ်ဇာတမတိုင်းကဒီ နတ်သမီးကိုလိုလားကြတယ်မေတ္တာမျှကြတယ်နာမည်ကသူရိယဝိသတာတဲ့သူရိယဝိသတာတဲ့သူရိယဝိသတာဆိုတာအဓိပ္ပာယ်ကတက်သစ္စာနေဝံအယောင်ငဲ့သို့သောတောက်ပသောအယောင်ရှိသောနတ်သမီးတဲ့တက်သစ္စာနေဝံဆိုတာဟိုအာယုံလာပြီးသားမှာအာယုံနောက်ကပါလာတဲ့နေဝံပေါ့အဲ့ဒါပြောတာဟိုမွန်းတဲ့ချိန်ချင်းကနေကြီးတော့ပဲဟုတ်မလဲ အဲ့ဒီအယောင်လိုပဲတဲ့သူ့ဘဝအယောင်တွေကဒါကြောင့်မလို့အမနာလှပါတယ်အဲ့ဒီသူရိယဝိသဒနာသမီးကိုပင်စတိခကတိတ်ပြီးတော့သဘောကျတယ်တိတ်သဘောကျလို့မလို့အမျိုးမျိုးအဖုံဖုံသူသူရိယဝိသဒနာသမီးရဲ့မေတ္တာပန်းကိုဆွလန်းမို့ရအတွက်သူ ကြိုးစားတယ်နတ်ပြည်မှာလည်းရှုပ်တာပဲနော်ဒီကိစ္စတွေကနတ်လည်းရှိတာပဲမြမာတွေပဲမရှိတာပဲလူပြည်မှာလည်းရှုပ်နတ်ပြည်မှာလည်းရှုပ်နတ်ပြည်မြန်ဘယ်တော့မှစုမတောင်းကြနဲ့ ရှုပ်တာချင်းအတူတူဟိုကတော့ပိုရှုပ်လိုက်အောင်မယ်အဲတရားမင်းကြီးအဲ့ဒီအရှုပ်တွေရှင်းရှင်းပေးရတာမနှဲဘူးတဲ့သူ့တစ်ချိန်တစ်ချိန်သူ့မှာဟိုတရားဆုံးရတဲ့အချိန်တွေဟာအဲ့ဒီအရှုပ်တွေရှင်းပေးနေရတာနဲ့အချိန်ကုန်တာတဲ့မလေးအဲ့ဒါဘုန်းကြီးကဘ ਹੁ တုဒ္ဒပြအောင်ပြောချင်ပါရဲ့တရားမင်းသူ့တရားဆုံးပြဖြေဖြေရှင်းရပုံဒါပေမဲ့မပြောတော့ပါဘူးဘ ਹੁ တုဒ္ဒတော့ရပါရဲ့တရားအချိန်ကုန်သွားမှဆိုလို့အရှုပ်တရားတော့အဲ့ဒီ နတ်သမီးတယောက်ကိုသူ့ပိုင်းငါးပိုင်းအရှုပ်တွေဒါတွေပဲများတယ်တဲ့တော်တော်ဟန်မကြတာဦးဒီနတ်ပြည်ရောက်ဖို့မကောင်းပါဘူးဒီတိုင်းဆိုလူပြည်ကမှတော်သေးလူပြည်တောင်မှပဲဒီလောက်တောင်အမှုတွေပွေးနေတာအဲကျန်ကန်သာဆိုရဆိုလို့ရှိရင်အဲ့ဒါနတ်တရားမင်းမအားရအောင်ဆိုလို့ရှိတော့ဖြစ်မအားရလောက်အောင်တော့ဖြစ်တယ်ဆိုတော့ဒီအမှုတွေကနဲတာတွေမဟုတ်အဲ့ဒါနဲ့အမျိုးမျိုးကြိုးစားတယ်တဲ့ဒါပေမဲ့လို့မရဘူးတဲ့ အဲတစ်ချိန်ကလေးပဲသူနဲ့အတူတကွခဏပဲအတူနေလဲရတယ်တဲ့ဘယ်ချိန်လဲဆိုတော့သနာเสียပါဒီပစ္စတိခဘယ်ချိန်လဲဆိုတော့တနေ့မှာတရားမင်းရဲ့ဆံရဝေဇယနာနာနာနဲ့ကသူဓမ္မနတ်တပင်မှာအဲ့ဒီမှာတပင်နဲ့နတ်သားနတ်သမီးတွေဖြောပြကြတယ်ကာကြတိကြဆိုကြတာဆိုကြတဲ့အခါမှာဒီအချိန်မှာတရားမင်းကလည်းမြတ်စွာဘုရားရဲ့ ဂုံတော်တွေကိုအာယုံပြုပြီးတော့ရွတ်နေတဲ့အချိန်အဲ့ဒီအခါမှာပဲကံဒီပင်စတိခဏတာကလည်းသူဟာကသူရိယဝိသတာကိုလည်းပဲမေတ္တာမျှဖို့ရာအကြောင်းတွေပါတယ်ဖရာတရားရဲ့ဂုံတွေလည်းပါတယ်အဲ့ဒါနှစ်ခုရောပြီးတော့စတ်ထားတဲ့စောင်းတခြင်းဂါထာတွေသူကစောင်းနဲ့တီးတယ်အဲ့တော့အဲ့ဒီအချိန်မှာတိမ်မရုဏသမီးနမင်းကြီးရဲ့သမီးသူရိယဝိသတာက တရားမင်းဘုရားရှင်ရဲ့ဂုဏ်တော်တွေရွတ်တာလဲကြားလဲရပင်စတိခကနောက်နတ်ဆောင်တဲ့ဒီတခြင်းတွေကိုဘုရားတရားတန်ခါနဲ့စတဲ့တခြင်းတွေကိုသူရိယဝိသတာကိုချိတ်ပြီးတော့ဒီဆိုတာလဲကြားလိုက်ရတော့သူရိယဝိသတာကသဘောကျသွားတယ်ဘုရားတန်တရားတန်ဘုရားကုံတရားကုံသိရတဲ့အခါကျတော့အဲ့ဒီတင်သူရိယဝိသတာကပင်စတိခဒီလောက်တောင်ဖြစ်နေတာနည်းနည်းတော့ သူခမရစိတ်ပြေပါစေတော့ဆိုပြီးတော့အဲ့ဒီတနေ့တာအဲ့ဒီတခဏတာတော့ပင်စတိခနဲ့အတူနေလိုက်တယ်တဲ့အဲ့ဒီနေ့ကစပြီးတော့လည်းပဲအခုအချိန်ထိပင်စတိခဟာသူရိယဝိသဒနာသမီးနဲ့အတူဘယ်တော့မှမနေရဘူးတဲ့သို့တော်လည်းအဲ့ဒီတုန်းကတီးတဲ့နတ်ဆောင်တစ်ချင်းတွေကိုတော့သူအမျက်တီးတယ်ဒါအခုမြတ်စွာဘုရားထံမှာတရားကသွားပြီးစောင်းတဲ့ဖြောပြကြီးကွယ်တီးကြီးကွယ်လို့ လွတ်ပြန်တော့လေအဲ့ဒီသချင်းတွေပဲသူတီးတယ်ဒီသချင်းမှတပါးတခြားသူမတီးဘူးနဲ့တူရတယ်အဲ့တော့တော်တော်တနာစရာကောင်းတဲ့နတ်ပါအခုလဲဒီလိုပဲရှိသေးလားမသိပါဘူးနတ်တဲ့ကြွေသွားပါလားမကြွေတော့လေဒီဒုက္ခသူဆက်ခံစားနေရမှာအဲ့ဒီထဲမှာသူစပြီးတီးတဲ့နန္တချင်းဂါထာကဝန္တေတေပိတရံဗတ္တေတိမရုံ သူရိယဝိသတိ ယေနဇာတာတိကလျာဏီတပ္ပင်ကယေနဇာတာတိယေနဇာတာတိသောမတိတပ္ပင်ကကလျာဏီမမဝန္ဒေတေပိတရံဗတေတိမရုံသူယဝိသတိအဲ့ဒီဂါထာဟာလေဘုန်းကြီးတို့တရားဓမ္မတွေကိုရဲကလားတွေတခြင်းဆိုတာကြားဘူးကြားလိမ့်မယ်သူတို့အတန်ကြီးနဲ့သူတို့ဟန်နဲ့ဆိုလို့ရှိရင်အမှန်တရားနားထောင်ကောင်းတယ် သူတို့ကသူတို့အသာကလေးလေးနဲ့ပီပီတတပိုင်ပိုင်နိုင်နိုင် ဖြည်းဖြည်းအေးအေးအဲ့ဒါလို့ဆိုတဲ့သချင်းတွေများတယ်ဟိုဟိုအမျိုးသားတွေဆိုတာပေါ့လေအမျိုးသမီးတွေဆိုတာကတော့တစ်မျိုးပေါ့အဲမှာအဲ့ဒီအလိုက်ပဲတရားကဝန္ဒီတေပိသရမတေတိမရုံဒုရိယဝိသတိယေနာဇာတတိသွာမတိတဗ္ဗေငါကလေယာနိမမာ ဒုရိယဝိသတိအဗတ္တိဒုရိယဝိသတာနကလယယေနအကျင်တိမ်မရုဏမင်းကြီးကြောင့်တွန်သင်သည်ဇာတာသည်နတ်သမီးတယောက်အဖြစ်ဖွာမြင်ပေါ်ပေါက်၍လာပါပြီ။သဗ္ဗင်္ဂကလျာဏီအင်္ဂါကြီးငယ်အချိုးကျ၍တင့်တယ်လှပလှပေသောဒုရိယဝိသတေဒုရိယဝိသတာလှနတ်ကလျာ ဒေတိဣပိတရံဖခင်ဖြစ်သောတံဒိမ္ပရုံထိုဒိမ္ပရုဏမင်းကြီးကိုအဟံငါသည်ဝန္ဒေဝနာမိလက်စုံမိုး၍ရှိခိုးလိုက်ပါ၏တဲ့။ကောင်းမလား။ဒိမ္ပရုဏမင်းကြီးကြောင့်ဖွားမြင်လာတဲ့သူရိယဝိသုဒနာသမီးတဲ့အင်္ဂါကြီးငယ်အစ်စ်အမြင့်အကုန်အချိုးကျပြီးတော့အမနာလှပါတဲ့သင်ရဲ့ဖခင်ဖြစ်တဲ့တိမ်မရုဏမင်းကြီးကိုငါလက်စုံမိုး၍ရှိခိုးပါတယ်တဲ့ဟုတ်ကဲ့လား အဲ့ဒါဘုန်းကြီးကဘာသာတရိယာလဲဆိုတော့လောကစကားအဲ့ဒီကများလာတာလားလို့နတ်ပြည်ကများလာတာလားလို့ဘုန်းကြီးတို့ပြိဿဘုန်းကြီးပြောမယ်နော်တရိယာတဲ့စကားတခုပါတယ်ပါတယ်သူ့သမီးလိုခြင်းသူ့အဖေဖြာလိုလိတ်ထိပ်ပေါ်တင်တယ်ဟုတ်တယ်မဟုတ်လားသူ့သမီးရတဲ့အခါကျတော့သူ့ဖေသူ့အမေဖြာလိုခင်းတဲ့နင်းတယ်ဟောအခုပင်စတိခကလည်းအဲ့ဒီသဘောမဟုတ်ဘူးလား တေတိဤပိတရံဖခင်ဖြစ်သောဒိမရုံဒိမရုံဒိမရုနာမင်းကြီးကိုအဟာငါသည်ဝန်ဒီလက်စုံမို့၍ရှိခိုးလိုက်ပါ၏တဲ့မရသေးပဲကိုနော်သင်ဖခင်ကြီးငါရှိခိုးပါတယ်တဲ့ယူသေးပါတယ်မျက်နှိုးပါတယ်တဲ့ဟွန်းရပြီးတဲ့အခါကျတော့ပြောမှာပါတို့အိမ်ကဟိုခေါင်းပြူကြီးကွာအသုံးကိုမကြောက်ပါဘူးဆိုတာအဲ့လိုပြောကြတာပဲမဟုတ်လားအဲ့ဒီကအများဆင်းသက်လာသလားလို့ပြီးတော့နောက်တစ်ခုရှိသေးတယ် အများကြီးကသူက14ကထားပဲ14ကထားတဲ့ကဗမဒလေး၌ဗမဒလေးနဲ့သွားပြီးတော့တိုက်ဆိုင်နေတဲ့နှကထာဒဂါရကဘာလဲဆိုတော့ယံမေအဋ္ဌိကတံပုညာအတ္တမိန်ပထဝီမန္တလေယံမေအဋ္ဌိကတံပုညာအတ္တမိန်ပထဝီမန္တလေတေနသတ္တိဝိပိစတုတန်တပမမသာရိတံမေငါသည်အတ္တမိန်ပထဝီမန္တလေဤမြေအပြင်၌ ကတံပြုအပ်သောယံပုံညာအကျင့်ကောင်းမှုဟုသမျှသည်အထိရှိ၏ဒီနတ်ပြည်လောကမှာတဲ့ငါကောင်းမှုကုသိုလ်တွေပြုထားတာရှိပါတယ်တဲ့မင်္ဂာဤထိုတံထိုကောင်းမှုဟုသမျှသည်တရားအသင်နှင့်တတ်တိန်အတူတကွဝိပိစတံအကျိုးပေးပါစေတည်းငါကောင်းမှုတွေကုသိုလ်တွေပြုထားပါတယ်တဲ့အဲ့ဒီကုသိုလ်တွေဟာ ငါကြည်တက်တဲ့အကျိုးမလိုချင်ပါဘူးတဲ့တင်နဲ့အတူတကွအဲ့ဒီကောင်းမှုတွေရဲ့အကျိုးကိုခံစားလိုပါတယ်တဲ့ဟုတ်လားမြန်မာတွေမှာအဲ့ဒါမရှိဘူးလားရှိတယ်နော်ပါတယ်ဖရာသွားပြီးတော့ဆူတောင်းရတာတစ္ဆာတိုင်ရနတ်ဖြစ်လဲတတော်ဝဲတတော်တော်ရဲဝင်လို့ဆင်းဖြစ်လဲတကိုင်းနဲ့နားရပါလို့ဤဟုတ်လား ဟမ်အဲ့လိုဆူတောင်းကြတာလေလူဖြစ်အောင်တော့လူဖြစ်အောင်နဲ့တော့မကျေနပ်သေးပါဘူးနတ်မဟုတ်ပါဘူးလေငှက်ဖြစ်လဲတတော်တော်ဝင်လို့ဆင်ဖြစ်လဲတကိုင်းနဲ့နားရပါလို့ဤဆိုတာဟမ်ပါတယ်အဲပြီးတော့အော်ဒီလိုလားအေးလေဘုန်းကြီးတို့ကဆူတောင်းမှုတော့မဟုတ်တော့မသိဘူးလေဆူပေါင်းဆူတောင်းမှုတဲ့လူတွေကသိမှာမဟုတ်အဲနှုတ်တဲ့နှုတ်တဲ့ပေါ်လာပြောလိုက်ရတာ ငါပြုတ်လာတဲ့ကောင်းမှုတွေရှိပါတယ်တဲ့အဲ့ဒီကောင်းမှုတွေရဲ့အကျိုးကိုသင်နဲ့အတူတကွခံစားရလိုပါတယ်တဲ့အစရှိတဲ့ဖြင့်အဲ့ဒါလိုဆိုတီးတဲ့အခါကျတော့မြတ်စွာဘုရားကပင်စတိခရဲ့နှဆောင်သခြင်းပြီးတော့ပင်စတိခသင်တခြင်းနာနဲ့သင်ဆောင်တာတဲလိုက်လျောပါလားတဲ့စောင်းနဲ့စောင်းတာနဲ့တခြင်းနာစီးကျက်ဝါကျက်တဲကိုက်ကြီးလို့နားထောင်လို့တဲကောင်းပါလားတဲ့ဒါမြတ်စွာဘုရားက ပင်စတိခရဲ့စောင်းတံကိုตาယာလို့မိန့်တာလားတဲကောင်းပါလားဆိုတာตาယာလို့မိန့်တာလားမြတ်စွာဘုရားမှာตาယာတယ်ဆိုတဲ့လောဘရှိသေးလားမရှိတော့ဘူးမရှိဘူးမရှိဘဲနဲ့ဘာလို့မိန့်တာလဲလို့ဆိုတော့အဲ့ဒါလို့မမိန့်လို့ရှိရှိရင်တဲ့ပင်စတိခစောင်းတီးတာရဲ့တရားလာပြီးဖူးမြော်မှားကိုရဲ့မြတ်စွာဘုရားကခွင့်မပြုရရောက်မှဆိုလို့ဒါကြောင့်မလို့အဲ့လိုမိန့်ကြတော့ပင်စတိခလည်းပို့ပြီးတော့ ရဲတင်လာသဘောကျလာပြီးတဲ့အခါကျတော့မှမြတ်စွာဘုရားရောက်တယ်မြတ်စွာဘုရားနားဆင်တော်မူပါဘုရားတပည့်တော်တပည့်တော်ရဲ့အရှင်သခင်တရားမင်းကရှင်တော်မြတ်ဘုရားထံရှိတော်ပြေလွတ်လွတ်လာခဲ့ရပါတယ်တရားမင်းကရှင်တော်မြတ်ဘုရားရဲ့ခြေတော်အစုံကိုဥခိုက်ကြောင်းလို့လဲလျှောက်တော်မူပါလျှောက်ပါလို့လျှောက်မှာကြားလိုက်ပါတယ်ဘုရားပြီးတော့လည်းပဲရှင်တော်မြတ်ဘုရားထံတရားစကားနာကြားဖို့ရာခွင့်ပြုဖို့ လာဖို့ရခွင့်ပြုဖို့ရလဲပန်ကြားပါတယ်ဖရာလို့လျှောက်ထားတော့မြတ်စွာဘုရားကစိတ်စိတ်နေအဲ့ဒီတော့မှခွင့်ပြုကြောင်သိတော့တရားမင်းကသူ့အပေါင်းဖော်နတ်တွေနဲ့အချွေရနတ်တွေနဲ့နတ်၈000ဆိုတမှာရဲ့အချွေရနေပါတယ်အိန္ဒသာလလိုင်ကူမှာလိုင်ကူကြီးကအကျယ်ကြီးနဲ့တူပါတယ်ပထမတော့တိတ်အကျယ်ကြီးဟုတ်ပုံမရပါဘူးဘုရားရှင်ရဲ့တကူတော်ကြောင့်အဲကျမ်းဂန်ကဖွင့်ထားတယ်ဟုတ်တယ်ဘုရားဘုရားရှင်ရဲ့တကူတော်ကြောင့် အဲ့ဒီနတ်တွေအပြန်နေလောက်အောင်လှိုင်ကူကြီးကလည်းကျေလာတဲ့တဲ့ခါတိုင်းဆိုလှိုင်ကူကမှောင်းနေတာတဲ့အဲ့ဒီနေရာမှာတော့ဘုရားရှင်ရဲ့ရောင်ကြီးတော်တွေနဲ့ပြီးတော့နတ်တွေရဲ့အယောင်တွေနဲ့ညင်ဥယံကိုညင်ဥယံရဲ့ဥပိုင်အိနာသာရလှိုင်ကူကထိန်ထိန်ကြီးနေလို့မလို့ပတ်ဝန်းကျင်အမ္ပတန္တရွာကလူတွေတောင်ဟဲ့ဘယ်နဲ့တုန်းဒီနေ့အိနာသာရလှိုင်ကူကအယောင်တွေတဝင်းဝင်းနဲ့လင်းလာကြည်လား ဒီတော့သူတို့ကလည်းတွေ့နေကြဆိုတော့ဧကနာလာပြမိဘယ်နှဘယ်နှသားဘယ်ပြမာတွေလဲမြတ်စွာဘုရားထံစိကခဆလာပြမိအဲ့ဒါလို့ဆိုပြီးသိကြရတယ်တဲ့ရောက်တဲ့အခါကျတော့မြတ်စွာဘုရားကိုလျှောက်တယ်တရားမင်းကတရားမင်းကနောက်ကျောင်းပြန်လျှောက်တာတွေရှိသေးတယ်ဒီတက္ကပညာတို့ကတော်တော်စုံစုံဖော်ပြထားတယ်ဒါပေမဲ့လို့အဲ့ဒါတွေတော့နောက်ကျောင်းပြန်လျှောက်တာတော့မလိုအပ်လို့ဘုန်းကြီးကမထဲပါဘူးဒီမှာလိုအပ်တာလိုရင်းကတော့ခုနက တရားစာမှာပြောတဲ့ရှင်တော်မြတ်ဘုရားလူနာမြမတတ္တဝါများဟာအဲမြမတော့မပေါ့လူတွေနတ်တွေငကားတွေခန္ဓာဘနတ်တွေအတုရာတွေအစရှိတဲ့တတ္တဝါတွေဟာ ကာမဘုံသားတတ္တဝါတွေဟာကိုချမ်းသာစိတ်ချမ်းသာနေကြညပါတယ်တဲ့သို့တော်လည်းပဲဘာအကြောင်းများကိုချမ်းသာစိတ်ချမ်းသာမရှိပါသလဲတဲ့စိတ်ချမ်းသာမနေရပါသလဲလေအခုသူကိုယ်တိုင်ကဆင်းရဲနေတာကိုဘာကြောင့်ဆင်းရဲနေတာ နေရာမှာကြောက်လို့ဒါတော့မြတ်စွာဘုရားကအဲ့ဒီလျှောက်ထားချက်ကိုအကြောင်းခံပြီးတရားဟောတယ်အဲ့ဒီတရားဟောဖို့ရာအခွင့်သာအောင်ဆိုမြတ်စွာဘုရားကခုနပင်စတိကအနတ္တကိုစကားစပေးလိုက်တာတင်ဆောင်တာဟာတချင်းတာနဲ့ဆောင်းတာတယ်လိုက်လျောပါလားစိကြဝါကြတဲညီပါလားလို့ဒီလိုပြောလိုက်တာအမှန်မြတ်စွာဘုရားသာယာလို့မဟုတ်တရားမင်းလာပြီးခွင့်ပါလိမ့်မယ်ခွင့်ပါလို့မလို့လာပြီးဆိုလို့ရှိရင် ပု္ပ္ပာမေးလိုက်မယ်မေးခွန်းမေးတဲ့အခါဆိုလို့ရှိရင်ဖြေရရင်တရားတစ်ပုဒ်ဖြစ်လိမ့်မယ်ဒီလိုဆိုလို့ရှိရင်တတ္တဝါအများအကျိုးများလိမ့်မယ်တရားမင်းလည်းအကျိုးများလိမ့်မယ်လို့မြတ်စွာဘုရားမြင်တော်မူလို့သာမိန့်ကြတာအဲ့ဒါမှမြတ်စွာဘုရားကမိန့်ကြတယ်ဣဒ္ဓာတန်ယောဣဒ္ဓာမစ္စရိယတန်ယောဇနာခောဒေဝနာမိန္ဒဒေဝမနုဿာအတုရာနာဂာကန္တဗာယေစပုထုသီလာ ဒေတေတံအဒန္တာအတဗတာအဗျာပိဇာအဝေရအဝေရီနောဝိဟရေမူတိဒေတံတိစေတံဥပ္ပိစတိအဒဇာပနာသဒန္တာသတပတာသဗျာပိဇာဝိဟရန္တိတဝေရီနောဆိုလိုတာကတရားမင်းတဲ့ တိမ်လျှောက်တာမှန်တယ်တဲ့လူတွေဟာနတ်တွေဟာကန္တဝနတ်တွေဟာအတုရာတွေဟာအစရှိသည်တတ္တဝါတွေဟာကိုချမ်းသာစိတ်ချမ်းသာနေလိုကြတော့လည်းပဲတဲ့သူတို့မှာကိုချမ်းသာစိတ်ချမ်းသာမနေရတာတခြားကြောင့်မဟုတ်ဘူးအိတ်တာမစ္စရိယာကြောင့်တဲ့မနာလိုတဲ့အိတ်တာဝန်တိုတဲ့မစ္စရိယာကြောင့်ဒါကြောင့်ကိုချမ်းသာစိတ်ချမ်းသာမနေရတာတဲ့ဟုတ်ပါမလား သိဟုတ်တာပေါ့လူဘဝတယောက်ယောက်ကောင်းစားပြီဆိုလို့ရှိရင်ဝိုင်းချကြတာများတယ်မဟုတ်လားအဲ့ဒါဟာသူကောင်းစားတာကြိုက်လို့လားမကြိုက်လို့လားမကြိုက်လို့သူနာမည်ကြီးတာမကြိုက်လို့သူထင်ရှားနေတာမကြိုက်လို့သူချမ်းသာနေတာမကြိုက်လို့အဲဒီတစ်ပါးကောင်းစားတာချမ်းသာတာနာမည်ကြီးတာရုပ်ရည်ယူပကရလှပတင်နေတာလူကြီးလူငယ်ပေါ်နေတာမကြိုက်ဘူးဆိုတာပါလေအိတ်တာပဲအဲ့တော့အ ਨੇ ဆုံးကိုဘာမှမတတ်နိုင်ဘူးဆိုလို့ရှိရင်အဲ့ဒီအိတ်တာတရားမနာလို့တဲ့စိတ်ရှိတဲ့ပုဂ္ဂိုလ်က အမနာပမဟုတ်မှတွေတော့ရှောက်ပြီးဝါရမဖြတ်မိဘူးလားအဲဖြတ်နေအဲ့တော့အဲ့ဒါတွေပြန်ကြားရတဲ့ကာယကံရှင် စိတ်ချမ်းသာပါဦးမလားမချမ်းသာဘူးတဲ့အဲ့ဒီအိတ်တာမစ္စရိယကြောင့်စိတ်မချမ်းသာရဘူးတဲ့ဘုန်းကြီးတို့တော့အဲ့ဒါတွေတော်တော်နှလုံးသွင်းတယ်နေဘယ်လိုနှလုံးသွင်းတယ်လဲလို့ဆိုတော့အဲ့ဒါလို့မဟုတ်မဟာတွေပြောကြပြုကြဒီဟာတွေကြားလို့ရှိရင်တစ်ပင်မြင့်လို့လေတိုက်တာပဲလို့အဲ့လိုနှလုံးသွင်းတယ် ဘလို့နှလုံးသွင်းရအဲ့ဒါပေါ့တခြားသစ်ပင်တွေနဲ့ညီးနေရင်လေတိုက်ခံရပါမလားမခံရဘူးတခြားသစ်ပင်တွေနဲ့ပုံမြင့်ပြီဆိုတဲ့အခါကျတော့ဟောတပင်နဲ့ထီထီမြင့်နေတော့မတိုက်ပေဘူးလားအဲ့ဒါကြောင့်မလို့သစ်ပင်မြင့်လို့လေတိုက်တာပဲလို့ဒီလူတွေဟာတစ်ပင်မြင့်နေတာကိုသူတို့အသိအမှတ်ပြုပေးနေတာပဲလို့ဒီလိုနှလုံးသွင်းတယ်မဟုတ်ဘူးလား gain လေတိုက်တယ်ဆိုတော့သူတို့အသိအမှတ်ပြုပေးနေတာမဟုတ်ဘူးလား အတိအမှပြုပေးနေတာအတိအမှမပြုဘဲကိုသူတို့နေလို့မရတော့ဘူးမြင့်နေမြင့်နေဆိုတာဟုတ်ကဲ့လားအတိအမှမပြုဘဲနေလို့ရလားအဲမရတဲ့အတွက်ပဲသူတို့လေနဲ့တိုက်ပေးနေရတာအဲဘုန်းကြီးတော့အဲ့ဒါလိုနှလုံးသွင်းတယ်ဒါတွေကြောင့်တုံလောက်တာအင်မတန်ရှိခဲ့ပါတယ်ဒါကြောင့်ရှေ့ဆက်ပြီးတော့အိတ်တာမစ္စရိယမနာလိုမှုအိတ်တာနှမျောတွန့်လို့မှုမစ္စရိယကြောင့်ဘာကြောင့်ဖြစ်ပါသလဲဖရာလို့ရှောက်တော့မြတ်စွာဘုရားဆက်မိန်တယ် အိတ်တမစ္စရိယရှိတယ်ဆိုတာဖြစ်တယ်ဆိုတာတဲ့ချစ်စရာအာယုံမုန်းစရာအာယုံတနည်းချစ်စရာ အရာမုန်းစရာအရာဆိုတာတွေရှိလို့တဲ့ဒါကြောင့်အိတ်တမစ္စရိယဖြစ်တာပဲတဲ့ဒါပြင်ချစ်စရာအရာ မုန်းစရာအရာတွေကတော့ဘာကြောင့်များရှိတယ်လဲလို့ဆိုတော့အဲ့ဒီချစ်စရာအာယုံမုန်းစရာချစ်စရာအာယုံတွေကိုရလို့တဲ့ဆန္ဒဆိုတာဆန္ဒဆိုတာတဏှာပါပဲရလို့တဲ့ဆန္ဒခေါ်တဲ့တဏှာ မုံစရာအာယုန်တွေက မုံစရာအာယုန်တွေနဲ့မတွေ့မမတွေ့လို့တဲ့တဏှာဆန္ဒအဲ့ဒါကိုလိုလားတယ်လို့ခေါ်တယ်ဒါတွေကြောင့်ဖြစ်တာတဲ့အဲ့ဒီချစ်စရာအာယုန်တွေလိုလားတာမုံစရာအာယုန်နဲ့မတွေ့လို့မတွေ့လို့မတွေ့ဖို့ရလိုလားတယ်ဆိုတဲ့ဒီလိုလားမှုဆန္ဒခေါ်တဲ့တဏှာတွေကဘာကြောင့်ဖြစ်ပါသလဲဖေရလို့ရှောက်တယ်ကြံစီဆုံးပြတ်မှုကြောင့်ဖြစ်တယ်တဲ့ဟုတ်တာပေါ့ဒါဖြင့်ချစ်စရာပဲဒါဖြင့်မုန်းစရာပဲလို့ စဉ်းစားကြံစည်ပြီးဆုံးပြလိုက်တဲ့အခါကျတော့ချစ်စရာကိုချစ်လို့တယ်မုန်းစရာကိုမတွေ့လို့ဒါတွေဖြစ်မလာဘူးလားအဲ့ဒီဆန္ဒတွေဖြစ်လာတယ်ဒါကြောင့်ကြံစည်ဆုံးပြမှုကြောင့်ဖြစ်တာပဲတဲ့လိုလားတလီကြံစည်တရန်ချဲရမှာဆွဲခြေတယ်လွဲ၍အဲ့ဒါလို့ကြံစည်ဆုံးပြမှုကချစ်စရာပဲမုန်းစရာပဲဆိုတဲ့ကြံစည်ဆုံးပြမှုတွေဘာကြောင့်ဖြစ်ပါသလဲဆိုတော့ပပင်စတင်ညာတွေကြောင့်ဖြစ်တာတဲ့ပပင်စဆိုတာချဲ့တဲ့တရား တင်ညာဆိုတာမှတ်သားထားတာပပိစတင်ညာဆိုတာကချက်လျက်မှတ်သားထားတာချက်ဖို့ရမှတ်သားထားတာချက်လျက်မှတ်သားထားတာအဲ့ဒါကိုပပိစတင်ညာခေါ်တယ်။ဘာပြောတာလဲလို့ဆိုတော့ပပိစတရား၅ပါးဆိုတာပပိစတရားတွေဆိုတာ၃ပါးဆိုတာဘာလဲဆိုတော့တဏမာနာဒိဋ္ဌိတဏလိုချင်တတ်မဲ့လျက်ချဲ့တယ်မာနထောင်လွှားတက်ကြွလျက်ချဲ့တယ် ဒိဋ္ဌိအသိအမြင်မှားပြီးချဲ့တယ်ဒါကြောင့်မလို့ဒီတရားသုံးခုကိုပပင်စတရားအဲ့ဒါလို့အရာရာကိုလိုလားတတ်မဲ့လျက်ချဲ့နိုင်အောင် မှတ်ထားတဲ့ပညာအလားလားအရာရာမှဘောမှာအကြောင်းပြုပြီးတော့ထောင်လားတက်ကြနိုင်လောက်အောင်ချဲ့ထားတဲ့ပညာအမှန်သားအရာရာကိုအသိအမြင်မှားအောင် အသိမြင်မှားတယ်ဆိုတာဒီနေရာမှာပုဂ္ဂိုလ်ပဲတ attva ပဲငါပဲလို့အသိမြင်မှားတာအတ္တဒိဋ္ဌိကဒိဋ္ဌိပြောတာအသိမြင်မှားလောက်အောင်မှတ်သားထားတဲ့တင်ညာအဲ့ဒါကိုပပ္ပင်္စတင်ညာလို့ခေါ်တဲ့တဏမာနဒိဋ္ဌိနဲ့တွဲပါနေတဲ့တင်ညာအမှတ်သားအဲ့ဒါတွေရှိတဲ့အတွက်ပဲချစ်စရာမုန်းစရာလို့ကြံစီဆုံးပြတ်မှုတွေဖြစ်ပေါ်လာတယ်တဲ့အဲ့ဒီကြံစီဆုံးပြတ်မှုတွေဖြစ်ပေါ်လာတဲ့အဲလိုလားမှုတွေဖြစ်ပေါ်လာတယ်တဲ့အဲ့ဒီလိုလားမှုတွေကြောင့်ပဲကြံစီဆုံးပြတ်မှုတွေဖြစ်ပေါ်လာတယ် ဟောပါဘူးကြံစီဆုံးမြတ်မှုတွေကြောင့်လိုလားတောင်းတမှုတွေဖြစ်ပေါ်လာတဲ့အဲ့ဒီလိုလားတောင်းတမှုတွေကြောင့်ပဲချစ်စရာမုန်းစရာဆိုတဲ့အရာတွေဖြစ်လာတယ်အဲ့ဒီချစ်စရာမုန်းစရာဆိုတဲ့အရာတွေရှိတဲ့အတွက်ပဲမနာလိုမှုအိတ်တဝန်တုံမှုမစ္စရိယဆိုတဲ့ဒီတရားတွေရှိလာတော့ဆင်းရဲကြကြရောတဲ့ဒီတော့ကအဲ့ဒီဆင်းရဲခြင်းရဲ့မူလအကြောင်းဘယ်လိုလဲဆိုတော့ခုနပပင်စတင်ညာခေါ်တဲ့တဏှာမာနဒိဋ္ဌိပဲဒီတော့အဲ့ဒီတဏှာမာနဒိဋ္ဌိအခြေခံကိုပြုတ်အောင်မလုပ်ရမလဲလို့ဆိုတော့ မိဝဲတဲ့နာမိဝဲမမိဝဲတဲ့နာရှောင်ရမယ်တဲ့မမီသင့်ဆောင်မမီသင့်ရှောင်မိသင့်ဆောင်၍မှန်အောင်ပြမှလမ်းမှန်ကြသည်မိဝဲတဲ့နာမမိဝဲတဲ့နာမှာဘာကိုအခြေခံထားပြီးမြတ်စွာဘုရားမိန့်ကြတယ်လဲဆိုတော့ဝေဒနာခေါ်တဲ့ခံစားမှုကိုအခြေခံထားမြတ်စွာဘုရားမိန့်ကြတယ်ဝေဒနာခံစားမှုဟာဝမ်းမြောက်တဲ့ဝေဒနာလည်းပဲမိဝဲတဲ့ဝေဒနာမမိဝဲတဲ့ဝေဒနာရှိတယ်ဝမ်းမြောက်ဝမ်းသာဝေဒနာတွေ ချမ်းသာတဲ့ဝေဒနာပေါ့ချမ်းသာတဲ့ခံစားမှုပြီးတော့ဒေါမနတဝေဒနာခေါ်တဲ့စိတ်ဆိုးစိတ်ပြည့်မှုစိတ်မချမ်းသာမှုဆိုတဲ့ဒေါမနတဝေဒနာဒါလည်းပဲမိဝဲတဲ့နဲ့ဒေါမနတမမိဝဲတဲ့နဲ့ဒေါမနတလို့မြတ်စွာဘုရားခွဲဟောတယ်မချမ်းသာမစင်ရဆိုတဲ့ဥပ္ပခဝေဒနာ အလေအလခံစားမှုကိုလည်းပဲမိဝဲတဲ့နဲ့ဥပ္ပခမမိဝဲတဲ့နဲ့ဥပ္ပခလို့မြတ်စွာဘုရားမိန့်ကြတယ်အဲ့ဒါလိုခွဲကြပြီးတော့တဲ့ မမီဝဲတဲ့နဲ့ဝေဒနာတွေမမီဝဲနဲ့မမီဝဲပဲနဲ့မီဝဲတဲ့နဲ့ဝေဒနာဖြစ်လာတဲ့အခါမှာဒီဝေဒနာတွေကိုရှုမှရှုမှတ်ခြင်းအပြင် ဝေဒနာရဲ့အနိစ္စဒုက္ခအနတ္တခံစားမှုရဲ့မမြဲတဲ့သဘောဆင်းရဲတဲ့သဘောပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘောခံစားမှုဆိုတဲ့သဘာဝတရားမျှတာဖြစ်တဲ့သဘောမပြတ်ဖြစ်ဖြစ်ပြီးပြတ်နေတဲ့သဘောတွေကိုသိမြင်လာမယ်အဲဒါလို့သိမြင်လာပြီဆိုလို့ရှိရင်တော့ သိမြင်တဲ့ခံစားမှုပေါ်မှာအခြေခံပြီးတော့တဏှာမာနဒိဋ္ဌိမဖြစ်တော့ဘူးပပိစတညာခြုံငိမ့်ရောအဲ့လိုပပိစတညာခြုံငိမ့်လို့တဏှာနဲ့လည်းမတတ်မဲ့မာနနဲ့လည်းမထောင်လွှားဒိဋ္ဌိနဲ့လည်းအသိအမြင်မမှားတော့ဘူးဆိုလို့ရှိရင်တော့ကြံစီဆုံးပြတ်မှုလည်းမရှိတော့ဘူးဒီလိုဆိုလို့ရှိရင်တော့လိုလားမှုဆန္ဒလည်းမရှိဘူးအဲ့ဒီလိုလားမှုဆန္ဒတဏှာမရှိတော့ဘူးဆိုရင်သူ့ကြောင့်ဖြစ်တဲ့ချစ်စရာမုန်းစရာဆိုတာလည်းမရှိတော့ဘူးချစ်စရာမုန်းစရာမရှိဘူးဆိုလို့ရှိရင် မနာလိုတဲ့အိတ်တာဝန်လိုတဲ့မစ္စရိယဒီတရားတွေလည်းမဖြစ်တော့ဘူးတဲ့မဖြစ်ဘူးဆိုလို့ရှိရင်တော့ချမ်းသာပြီတဲ့ဒါအကျဉ်းချုပ်။ဒါကအဲ့ဒီမှာဆောင်းဘုတ်ကကာမဘုံသာလူနာများသို့ကောင်းစားပြီဝဘေးရန်ပါ၍အေးမြချမ်းသာနေလိုပါလေအိတ်တာမင်းဆဲသူရှုပ်ပွေ၍ထင်ကြီးမကြဆင်းရရသည်မူလစင်မြေသူเจ้าစစ်တော် မုံစေတနာ အာယုံများနဲ့လှဲစားတလီလိုလားတလီကြံစည်တရံဆရာတော်ဘုရားရဲ့ဆောင်ဘုတ်ကတော့ကြံစည်တရံချဲ့ရမဆွဲချေတယ်လွဲ၍လို့ဒီလိုဆိုတယ်အဲ့ဒါဘုန်းကြီးကနည်းနည်းပြင်ထားတယ်လိုလားတလီကြံစည်တပြာပပညာပပင်စာနဲ့ချဲ့ကမဆွဲချေတယ်လွဲ၍ ပပင်စတရားဆိုတာကိုနားလည်စေခြင်းလို့ဘုန်းကြီးနည်းနည်းလေးပြင်ထားတယ်လိုလားတလီကြံစီတဖြာပပင်စာနှင့်ချက်ကမှဆွဲချီတလွဲ၍စင်ကဲစင်ငါဖြစ်ရပါရိ6ဖြာဒွါရထင်သမျှကိုမှတ်ကြသဖြင့်မမီသင့်ရှောင်းမီသင့်ဆောင်၍ကုံအောင်ပြင်းမှလမ်းမှန်ကြသည် မုတ်ချချမ်းသာရေးပေတည်းတဲ့ ကဲလိုက်ဆိုဘုန်းကြီးဖြည်းဖြည်းချပါနော်ကာမဘုံသာလူနာများတို့ကောင်းစာပြီဝဘေးရန်ပါ၍အေးမြချမ်းသာနေလိုပါလေအိတ်သာမစ္စေသူရှုပ်ပွေ၍ ထင်ကြီးမကြဆင်းရဲရသည်မူလစစ်မြေသူကြောင့်စစ်တော်မုံချေတနာအာယုံများနှင့်လိုလားတလီကြံစီတပြား ပပင်စာဖြင့်ချဲ့ကမှဆွဲခြေတယ်လွဲ၍ဆင်ကဲဆင်ကဖြစ်ယောပါသည်၆ဖြာဒွါရဖြင့်သမျှကိုမှတ်ကြသဖြင့်မမီသင့်ရှောင် မိသင်ဆောင်၍ကုံအောင်ပြင်းမှလမ်းမှန်ကြသည်မုတ်ချချမ်းသာရေးပေသည်ကာမဘုံကလူနှမြတို့ကောင်းစားပြီးွာဘေးရန်ပ၍ အေးမြချမ်းသာနေလိုပါလဲအိတ်သာမစ္စေသူလျှောက်ပွေ၍ခြင်းကြီးမကြဆင်းရဲရသည်မူလစစ်မြေသူကြောင့်စစ်တော်မုံချေတနာမုံချေတ အာယုံများနဲ့လူလာတလီရံစီတပြာပပင်စာဖြင့်ချဲ့ကမှဆွဲခြေတယ်လွဲ၍စင်ကဲစင်ကဖြစ်ယောပါတိ၆ဖြာ द्वार င်သမျှကိုမှတ်ကြသဖြင့်မမီသင့်ဆောင်မမီသင့်ရှောင်မီသင့်ဆောင်၍ကုံအောင်ပြင်းမှလမ်းမှန်ကြသည်မုတ်ချချမ်းသာရေးပေတည်းကာမဘုံသာ လူနာများတို့ကောင်းစားပြေဝဘေးရန်ပါ၍အေးမြချမ်းသာနေလိုပါနဲ့ဣဒ္ဓမေစေသူရှုပ်ပွေ၍ထင်းကြီးမကြဆင်းရဲရသည် မူလစစ်မြေသူကြောင့်စစ်တော်မုံจิตနာအာယုံများနှင့်လူလာတလီကြံစီတပြာပပင်စာဖြင့်ချဲ့ကမဆွဲခြေတယ်လွဲ၍ င်ကဲစင်ကဖြေယောပါတိ6ဖြာ द्वार ထင်သမျှကိုမှတ်ကြသဖြင့်6ဖြာ द्वार ထင်သမျှကိုဆိုတာမျက်စိနဲ့မြင်တာလဲမြင်တိုင်းရှုမှနားနဲ့ကြားတာလဲကြားတိုင်းရှုမှနှာခေါင်းနဲ့နာနာမွေးတာလဲနာတိုင်းမွေးတိုင်းရှုမှ ဆရာနဲ့အရသာစာတိပြန်တော့လဲစားတာကိုရှုမှတ်ချိုတာချင်တာရှုမှတ်ကိုယ်နဲ့ထိတွေ့ပြန်တော့လဲထိတွေ့တာရှုမှတ်ကြံတာရှုမှတ်ခမတာရှုမှတ်နုညံတာရှုမှတ်စိတ်ထဲမှာကြံတွေးပြန်လဲကြံတွေးသမျှတွေးတယ်တွေးတယ်ကြံနေကြံနေရှုမှတ်ဒါပြောတာ၆ပြားတွားတာထင်သမျှကို မှတ်ကြသဖြင့်ဟုတ်ကဲ့လားမှတ်ကြသဖြင့်မမီသင်ရှောင်မီသင်ဆောင်၍ ဂုံအောင်ပြင်းမှလမ်းမှန်ကြသည်မௌချချမ်းသာရေးပေတည်းသို့ တယ်ညံကောင်းတဲ့ပြိတ္တနော်အဖြူပေါ်အမဲထင်လိုက်တော့ညံကတခါတည်းကောင်းလာအဲ့ဒီဒေသနာကိုတစ်ချိန်ချိန်ကြမှာဘုန်းကြီးတို့ဟောအောင်မယ်တဲ့တရားသဘောလေးပိုမိသွားအောင်နောက်အဲဒီကဒေဝိတ္တပအဒေဝိတ္တပမိဝဲသည်မမိဝဲသည်ဝေဒနာပြီးတော့အိန္ဒြိယသံဝရအစာရှိသည်အဲမြတ်စွာဘုရား14ချက်တရားကမိလို့ဖြေထားတာရှိတယ် အခုတော့ဒီကနေ့တော့ချုံလိုက်ကြပါစို့အဲ့ဒီတရားဟောနေတော့မဲ့တရားမင်းလိုက်ပြီးတော့တရားရှုတယ်သူစိတ်ထဲဖြစ်တာတွေရောမြတ်စွာဘုရားထံကတရားသံတွေရောအဲ့ဒါလို့ရှုရင်းရှုရင်းနဲ့ဝိပဿနာဉာဏ်တွေကျင့်တက်ပြီးတော့တရားမဆုံးခင်မဲ့တရားမင်းသောတပတ္တိမဲ့ဉဏ်ဖွဉဏ်ရတော့သောတပတ္တိမဲ့ဉဏ်လည်းရပြီးတော့တရားဘဝကဖြတ်ခနဲ့စုတည်သွားတယ်ဖြတ်ခနဲ့စုတည်တော့ ဖြတ်ခနဲ့တရားဘဝကစုတေစိတ်ကြပြီးဖြတ်ခနဲ့ပဲတခါပဋိသန္ဓေစိတ်ဖြစ်တော့တရားပဲပြန်ဖြစ်တယ်အဲ့တော့စိတ်တစ်ခု ပြက်သွားပြီးတော့နောက်စိတ်တစ်ခုအသစ်ဖြစ်တာဘယ်နှစ်နှစ်လောက်များကြာမလဲဘယ်လောက်လောက်ကြာမလဲစက်တစ်စက္ကန့်ရဲ့အပုံတစ်သန်းပုံတပုံတောင်မကြဘူးဟုတ်တယ်မဟုတ်လားတပုံတောင်မကြတော့ သေသေးချာမကြီးဖြတ်ခနဲ့စွတဲ့စိတ်ကြာပြီးတော့သေစိတ်ချုပ်သွားရောချုပ်သွားပြီးနောက်ကရှင်စိတ်ဖြတ်ခနဲ့ဖြစ်လိုက်တာဟာတစ်ဆက်ကတော့မကြဘူးနောက်ရှင်စိတ်ပြန်ဖြစ်တော့ကသူဘာဖြစ်တယ်လဲဆိုတော့တရားပဲပြန်ဖြစ်တယ်တဲ့တရားပဲပြန်ဖြစ်တယ်တဲ့နတ်တို့တရားတို့ဆိုတာဥပပတ္တဝဥပပတ္တဝဆိုတာပရိသန်နေအမိဝါနဲ့ပရိသန်တွေနင်းနေရတာမဟုတ်ဘူးကိုထင်ရှားတခါတည်းဘွားကနေဖြစ်တာ哦ဘွားကနေဖြစ်တာအဲ့ဒါ ချက်ချင်းတရားဘဝကသိပြီးတရားပဲပြန်ဖြစ်တယ်ဆိုတော့အဲ့ဒီတရားဟာငုတ်တုတ်ထိုင်ရင်သိပြီးငုတ်တုတ်ထိုင်ရင်ပြန်ရှိနေတာမဟုတ်ဘူးလားအဲ့တော့ဘယ်သူသိမလဲသူမှမသိဘူးတဲ့အရင်ဘဝကတရားပဲမှတ်နေရတာတဲ့သိတာဘယ်သူပဲသိလဲဆိုတော့အဲ့ဒီတရားနဲ့မြတ်စွာဘုရားဒီနှစ်ယောက်ပဲသိတယ်တဲ့တရားနာရင်သောတာပတိမဉ္ဇဉ်ပညာရပြီးတာနဲ့တရားဘဝကသူ့ထုံးစံအတိုင်းခொနည်းပြည့်တော့စုတွေစိတ်ကြသေးရောတဲ့သိပြီးချက်ချင်းပဲ တရားပြန်ဖြစ်တယ်တဲ့နောက်ဖြစ်တဲ့တရားကအဲ့ဒါအရင်ဘဝတရားရဲ့ကုသိုလ်ကံတွေကြောင့်ဖြစ်တဲ့တရားတဲ့အရင်ဘဝတရားကတော့ဟိုမာကလူလင်ဘဝတုန်းကပြုခဲ့တဲ့ကုသိုလ်တွေကြောင့်ဖြစ်တဲ့တရားလေအခုဒုတိယဖြစ်တဲ့တရားကတော့တရားဘဝတုန်းကပြုခဲ့တဲ့ကုသိုလ်တွေကြောင့်ပြန်ပြီးဖြစ်တဲ့တရားဘာကြောင့်များသူတရားပြန်ဖြစ်တာလဲဆိုတော့သူတရားနေရာကိုပြန်ပြီးစွဲလန်းလို့ဖြစ်တာတဲ့တန်ရောစဉ်ဖြစ်လို့ဟုတ်ကဲ့လားမစွဲလန်းဘူးလား အဲ့ဒီတရားစီစဉ်ကြီးဆွံ့ရမှာကိုသူစိုးရိမ်နေတာမဟုတ်လားစိုးရိမ်နေတဲ့အခါဆွဲလမ်းလို့စိုးရိမ်တာမဟုတ်လားမဆွဲလိုက်ရင်စိုးရိမ်မှာမလားအဲ့ဒါကြောင့်မဲ့သူတရားပြန်ဖြစ်တာတဲ့အဲ့တော့ကိုယ်နေရာဒေသတွေကောင်းတယ်ဆိုရင်တော့ဆွဲလမ်းကြမမကောင်းဘူးဆိုရင်တော့လည်းတတိထားကြမဟုတ်ဘူးလားအဲမကောင်းတဲ့နေရာဒေသကြီးအဲ့ဒါဆွဲလမ်းနေရင်တော့ဒုက္ခပဲအဲ့ဒီအချိန်ကစပြီးဒီတရားဟာနောက်ကြတော့ အထက်ဘုံအထက်ဘုံတွေအစဉ်စဉ်အစဉ်စဉ်ဖြစ်ပြီးနောက်ဆုံးမှယဟန္တာဖြစ်ရမယ်တဲ့ဒါကြောင့်သူ့ကိုဘုံစင်စံသောတာပန်ခေါ်တယ်အခုတာဝတိန်တာဖြစ်ပြီးတော့နောက်ယာမဖြစ်ရမယ်တုတိတာဖြစ်ရမယ်နေမနာရတိဖြစ်ရမယ်ပရဏိမိတဝတဝတိဖြစ်ရမယ်ပြီးတော့မှမြမဘုံအစဉ်စဉ်ဖြစ်ရမယ်အဲ့ဒါလို့ဘုံစင်စံပြီးတော့မှနောက်ဆုံးမှသူယဟန္တာဖြစ်ပြီးတော့ကိလေသာခတ်သိမ်းငြိမ်းပြီးတော့ယုံနံခတ်သိမ်းချုပ်ပြငြိမ်းရဲ့အနုပါရိတ္တနိဗ္ဗာန်ကိုရောက်ရမယ်အဲ့ဒါဘုံစင်စံသောတာပန်ခေါ်တယ်ဝိသခါတို့လည်းဘုံစင်စံသောတာပန်ပဲ အနာတပိန်လဲဘုံစဉ်စံသောတာပါမယ်တဲ့ဒီ၃ယောက်သာသနာမှာဒါတော့ဒီကနေ့တက်ကပညာတုတ်ရဲ့တုတ်ဒေသနာတော်ရဲ့အကျဉ်းချုပ်ခေါင်းစဉ်မြတ်ဖြစ်တဲ့တရားကိုအိတ်တာမစ္စရိယဆိုရယ်စိတ်အငြိအကျေးခြေခံပြီးတော့မြတ်စွာဘုရားဟောထားတာနာကြရပြီးတဲ့နောက်မိမိတို့တန်တော်မှာဘယ်အခါမှမနာလိုတဲ့အိတ်တာဝန်လိုတဲ့မစ္စရိယတရားမဝင်စေရဘူးလို့စိတ်ထဲမှာဆုံးဖြတ်ထားပြီးတော့ဒီတရားတွေမဝင်အောင် ဆင်ញံနှလုံးသွင်းခြင်းရှုမှတ်ပွားများခြင်းအပြင်ကြိုးစားအားထုတ်နိုင်ကြသဖြင့်အိတ်တာမစ္စရိယတို့ရဲ့ကုန်ခန်းရအိတ်တာမစ္စရိယတို့ကိုအမြင့်ပြပယ်တတ်နိုင်တဲ့သောတာပတ္တိမဉ္ဇဉ်ဖူညာနဲ့နိဗ္ဗာန်ကိုဝေဆာနိုင်ကြပါစေ။သာသနာ့ရှင်ရှင်